صدري ويسر لي أمري واحلل عقدة من لساني يفقه قولي ယနေ့မာဇက်ကိုလာဆုတောင်းပြီးအစ္စလာမ်ဝတ်ကြောင်းတော်မှာတောက်ကြခွတ်ဘာနဲ့ဆလာတ်ကိုတင်ပြခွင့်တိဆောက်ခွင့်ရရှိတဲ့အတွက် သက်ဆိုင်ရာတာဝန်ရှိတဲ့အုပ်ချုပ်ရေးအဖွဲ့ဝင်များနဲ့တကွယနေ့ကြွားရောက်လာကြတဲ့အမျိုးသားအမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိတော်ပြောကြလိုပါတယ်။အလောရှင်မြတ်ရဲ့အထံတော်မှာကောင်းကြီးမင်္ဂလာအဖျားဖျားတက်ရောက်စေရမယ်ဆန္ဒပြုယနေ့ကျွန်တော် တင်ပြမယ်ခေါင်းစဉ်ဒီခေါင်းစဉ်ကတော့ရိုးရိုးရှည်ရှည်အားလုံးလက်ခံထားတဲ့ကမ္ဘာမွတ်စလင်လူတရားလုံးလက်ခံထားတဲ့ခေါင်းစဉ်ဖြစ်တယ်အဲ့ဒီခေါင်းစဉ်ကဘာလဲဆိုကျမ်းတော်မြတ်ကုရ်အာန်ကိုလက်ခံခြင်းဆိုတဲ့ခေါင်းစဉ်ကျမ်းတော်မြတ်ကုရ်အာန်ကို လက်ခံခြင်းယနေ့ကမ္ဘာမှာရှိတဲ့အစ္စလာမ်သာသနာဝင်မွတ်စလင်အမျိုးသားအမျိုးသမီးများအားလုံးဟာအလ္လာဟ်ရှင်မြတ်ရဲ့ဥပဒေတာလမ်းညွှန်ချက်ဝဟီဖြစ်တဲ့ကျမ်းမြတ်ကုရ်အာန်ကိုတဏီတညွတ်ထဲတန်လျာကေရှိပြီးတော့လက်ခံကြတယ် ဆိုရင်ကျမ်းမြတ်ကုရ်အာန်ကိုလက်ခံခြင်းဆိုင်ရာကိုပြောဖို့လိုသလားလို့မေးလိုက်ကျွန်တော်ရဲ့အယူဆမှာလိုအပ်တယ်ထင်လို့ကျွန်တော်ပြောတယ်။ကမ္ဘာမှာရှိတဲ့မွတ်စလင်တွေဟာကုရ်အာန်ကျမ်းမြတ်ကိုလက်ခံတယ်ဆိုပေမဲ့လို့လက်ခံတဲ့စီမှာအကြောင်းအမျိုးမျိုးကြောင့်အခြေအနေအမျိုးမျိုးကြောင့် လက်ခံတဲ့ပုံစံချင်းမတူကြဘူးကျမ်းနဲ့ကုရ်အာန်ကိုလက်ခံတဲ့စီမှာအချို့အချို့အနည်းငယ်သဘောတရားယူဆချက်သဘောထားရည်ရွယ်ချက်ကွဲလဲချက်တွေရှိဘယ်သူရဲ့ကွဲလဲချက်ဘယ်ပုဂ္ဂိုလ်ရဲ့ကွဲလဲချက်ဘယ်ဂိုင်းကနရဲ့ကွဲလဲချက်ကိုမှကျွန်တော်ပြောမှာလည်းမဟုတ်ဘူး လက်ရှိကွယ်လဲနေတဲ့စနစ်ကိုလည်းဝေဖန်မှာမဟုတ်ဘူးအဲ့ဒီလက်ရှိအယူဆအတွေးခေါ်သဘောတရားကွဲလွဲနေတဲ့စနစ်နဲ့ပတ်သက်ပြီးတော့အဝါရှိမြတ်ကိုတော်တိုင်ကကြားမြကုရ်အာန်မှာဘယ်လိုရှင်းထားလဲဆိုတာကိုကျွန်တော်ပြပြမယ်ခဏကြားမြကုရ်အာန်ကိုတန်လျာကင်းရှင်းပြီး လုံးဝလက်ခံတယ်ဆိုပေမဲ့လို့အချို့ကကုရ်အာန်ဒီပြည့်ပြည့်စုံဒီမှန်တော်လေအချို့အကြောင်းအရာတွေမပါဘူးတချို့ကိစ္စတွေမရှင်းလင်းထားဘူးဆိုပြီးလက်ခံတဲ့အုပ်စုလည်းရှိကုရ်အာန်ဒီ ချို့ကိစ္စတွေကိုမပါဘူးအချို့ကိစ္စတွေရှင်းလင်းသားလေးမရှိဘူးလို့ယူဆတဲ့လူကိုမေးဖို့မေးကြည့်ပါဘယ်သူကပြောလို့လက်ခံတာဘာအထောက်အထားရှိတယ်ကုရ်အာန်ကျမ်းမြတ်ဒီဟာဒီကဘာမှာရှိတဲ့လူသားတို့ကယာမတ်တိုင်အောင်ရှိမဲ့လူသားတို့အားလုံးအတွက် ဘဝတည်ဆောက်တဲ့စနစ်မှာအားလုံးကိုရှင်းလင်းထားပြီးဆိုတာကိုကုရ်အာန်ကျမ်းတော်မြတ်မှာအလ္လာဟ်ရှင်ကကိုယ်တိုင်ကရှင်းလင်းတတ်မှတ်ခဲ့ပြီးဖြစ်တယ်။အဲ့ဒါဆူရာနံပါတ်16အာယတ်တော်80နဲ့9မှာအလ္လာဟ်ကရှင်းထားတယ်။ وَنَزَّلْنَا عَلَيْكَ الْكِتَابَ တမန်တော် အသင်တမန်တော်ထံကိုငါအရှင်မြတ်တတ်မှတ်ပြထန်ချပေးတဲ့ဟာဒီကုရ်အာန်ကျမ်းဒီတေဘီယန်လီကုလီရှိုင်ရှိရှိတမအရာအလုံးညီသည့်သဇုံတရားအတွက်မဆိုတေဘီယန်ရှင်းလင်းထားပြီးဖြစ်ပြီဒါအလ္လာဟ်ရှင်ကပြောတာကုရ်အာန် လူကြီးများများချွင့်ကြင်ကိုကျွန်တော်တင်ပြခြင်းဖြစ်တယ်ဘယ်ဟာလက်ခံမှုကျွန်တော်မပြောတင်ပြရတဲ့လေကိုလေးရှိုင်းဟာဒီတမ်းမြကုရ်အာန်မှာဘယ်လိုကိစ္စမျိုးမဆိုရှိုင်းဆိုတာကမြည်သည့်တစုံတရာအတွက်မဆိုရှင်းလင်းထားပြီးလို့အလားရှိမြတ်ကစူရာ16အာယတ်89မှာပြောထားတယ် ဟုတ်ပါတယ်ရှင်းတော့ရှင်းသားပါတယ်အသေးစိတ်မပါဘူးလို့ပြောတဲ့လူတွေရှိဟုတ်ပါတယ်အသေးစိတ်မပါဘူးပြောတဲ့လူတွေကိုလည်းမေးကြည့်ပါလူကြီးမင်းအကြီးစိတ်ကိုသိသလားလို့ဟုတ်အသေးစိတ်ပါခြင်းမပါခြင်းကျွန်တော်ကိစ္စပေါ့ ကုရ်အာန်ကျမ်းမြတ်တာအလုံးမှာရှိသမျှအရာအလုံးကိုအသေးစိတ်ရှင်းထားတယ်ဆိုတာကိုအလ္လာဟ်ရှင်မြတ်ကိုတော်တိုင်ကစူရာနံပါတ်30အာယတ်တော်39မှာရှင်းထားတယ်ဝတ်တစတီကလ်ကီတာဘ်လာရိုင်ဘာဖီဟီမင်ရောဘ်လ်အာလမီအဲ့ကရှိလို့တမသိကတော့ ဟဲ့အချိန်တားပေါ်ပါဘူးဟာ नी ကုရ်အာန်ကျမ်းလာဝတ်တဖ်ဆီလ်လ်ကီတာဘ်ရှိရမြအရာအားလုံးကိုအသေးစိတ်ရှင်းထားပြီးဖြစ်တယ်လာရိုက်တာဖီမင်ရောဘယ်အာလမ်စัจ java လာအနန္တကိုပြီးစုပြုတော်နဲ့အလာရှင်မြဌာနောမဟာဒီကုရ်အာန်ထဲမှာရှိရမြအရာအားလုံးကိုအသေးစိတ်ရှင်းထားပြီး ပြောတယ်တဲ့ The driver fee အဲ့ဒီမှာလည်းမင်းတို့တန်လျာမထားနဲ့နော်ကြိုက်လက်ခံပေးရဆူရာနံပါတ်7နဲ့အာယတ်တော်130နဲ့တက်ပါထပ်ပြီးရှင်းထားတယ် وتفصيل كل شيء وتفصيل كل شيء ဒီကုရ်အာန်ထဲမှာ ရှိရှိသမျှအရာအလုံးညီတိကိစ္စဖြစ်မဆိုတပ်ဆွေအသေးစိတ်ရှင်းလင်းထားပြီးဖြစ်သည်ဒါပိုင်းတစ်ပိုင်းဒီနေ့ကမ္ဘာမှာရှိတဲ့မွတ်စလင်တွေအထူးသဖြင့်မြန်မာနိုင်ငံမွတ်စလင်တွေကျွန်တော်တို့နဲ့ပတ်သက်တဲ့ပတ်သက်ကြောင်းမွတ်စလင်တွေပညာရှင်တွေ ပြောတဲ့စကားတစ်ခုရှိမွတ်စလင်တယောက်ဒီကုရ်အာန်ဟာဒီစ်ကိုယုံရမယ်လို့ပြောတယ်။ဘာပြောလဲ။ကုရ်အာန်ဟာဒီစ်ကိုယုံရမယ်လို့ပြောတယ်။ဘာဖြစ်လို့ဒီစကားပြောကြလဲ။မှန်တယ်မှန်လို့ပြောနေတာ။ကုရ်အာန်ဟာဒီစ်ကိုညင်ကာဖာ ကျွန်တော်တို့59လာဆုတောင်းပြီးအစ္စလာမ်ဝတ်ကြောင်းတော်အနေနဲ့ဒါဝရှိအုပ်ချုပ်ရေးအဖွဲ့ဝင်များသက်ဆိုင်ရာဆရာများအားလုံးကကုရ်အာန်ဟာဒီစ်ကိုလုံးဝလက်ခံတယ်အပြင်းမှာဘာပဲပြောပြောကျွန်တော်တို့တရားဝင်ရှင်းတာလေကုရ်အာန်ဟာဒီစ်ကိုလက်ခံတယ်ဒါပေမဲ့တော့ အဲ့ဒီကုရ်အာန်ဟာဒီသ်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ပြန်လည်ပြီးတော့အသေးစိတ်စီစစ်ဖို့တချို့ကယူဆတာကကုရ်အာန်ဆိုတာကအလ္လာဟ်ချတဲ့ဝဟီကုရ်အာန်ဟာဒီသ်ဆိုတာကကုရ်အာန်မဟုတ်တဲ့ဟိုဟာဒီသ်အမိခံတဲ့စာအုပ်တွေလို့နားလည်မှုလွဲတာရှိကျွန်တော်တို့ဗမာနိုင်ငံမှာမွေးတဲ့မြန်မာမွတ်စလင်တွေပါဗမာစကားတတ်ပါတယ် ကုရ်အာန်ဟာဒီစ်ကိုယုံတယ်ဆိုတာကုရ်အာန်မှာပါတဲ့ဟာဒီစ်ကိုပြောတာကုရ်အာန်ပြင်ပကဟာဒီစ်မှာပါတယ်ဒါတိတိကျကျပြောမှာကုရ်အာန်အထောက်အထားတွေပြန်ချပြကုရ်အာန်ဟာဒီစ်ရောမှာဆိုတာပါလေကုရ်အာန်ကျမ်းမြတ်မှာပါတဲ့ဟာဒီစ်တွေကိုယုံအောင်အဲဒီကုရ်အာန်ဟာဒီစ်ကိုညင်တာပေါ့ကောင်း အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်မအားရအများကြီးလက်ကကျွန်တော်အားရတော့၄ခုတင်ပြပထမဆုံးစူရာနမတ်၄အာယတ်တော်89ခုမှာအလောရှိမြတ်က၄ခုမြည်တယ်ဝမန်နောစဒေါကူမီနာအလ္လာဟ်ဟီဟာဒီဖေဝမန်အစတောကူမီနာအလ္လာဟ်ဟီဟာဒီဖေ ရှင်မြတ်ရဲ့ဌာနော်မှာပြဌာန်းအတိပြုလိုက်တဲ့ဟာဒီဟာဒီကုရ်အာန်မှာပါတဲ့ဟာဒီတဲ့ကိုပို့ပြီးတော့တိတိကျကျမှန်မှန်ကန်ကန်ပြောမဲ့ဟာဒီစ်ပြောမဲ့လူဘသူရှိလဲလို့မေးထားတယ်တမန်တော်ကိုယ်လူပြီးနှစ်ပေါင်း200အထိဘယ်သူမှမပြောနောက်ပိုင်းမှာတရားပေါ်လာတယ်ဆိုဒီမင်းကတိပါတယ်နော် ဆူရနာမ89အာယတ်တော်90ပြန်လည်လေ့လာဖဘီအိဟီဟာဒီသ်ဘာဒါဟူမေးတယ်နော်အလာမေးခွန်းနဲ့မေးတယ်နော်သူသိတယ်နော်သူရဲ့ပြထားတဲ့ကုရ်အာန်ဟာဒီစ်ကိုရှေ့မီပေါ်မဲ့ဟာတွေလာမယ်ဆိုတာသိလို့ကြိုးပြီးပြောခဲ့တမန်တော်တက်တမန်တမန်တော်နှုတ်ကတမန်တော်ဟာဒီစ် အလံကတမန်တော်ဝတီနဲ့ချပေးတယ်တမန်တော်နှုတ်ကထွက်တာတမန်တော်ဟဒီစ်ဟုတ်ဖာဘီအိဟာဒီစ်ဘာဒါဟုတ်အဲ့ဒီလူတွေအဲ့ဒီလူတွေကျွန်တော်တို့လည်းပါတယ်ဒါမဲ့အနာကဝေးဖောက်မဲ့လူတွေလည်းပါတယ်နော်အဲ့ဒီလူတွေဟာဒီကုရ်အာန်မှာပါတဲ့ဟာဒီစ်အပြင်ဘယ်ဟာဒီစ်ကိုသူတို့ယုံဖို့ကြိုးစားနေကြတယ် စားနေတဲ့လူတွေရှိနေတယ်တော့ဟုတ်ပြီဒါမေးတာလားမေးတာပဲဘာပဲဒီဟာဒီစ်ပါတော့ဒီကုရ်အာန်ကျမ်းများကြောက်ရောက်ပြီးနောက်အဲ့ဒီကဘာဘာသာတော့အဲ့ဒီကုရ်အာန်ကျမ်းများဟာဒီစ်တော်ကြောက်ရောက်ပြီးတဲ့နောက်မှာပေါ်ထွန်းလာတဲ့ဘယ်ဟာဒီစ်ကို ဆူရနံပါတ်56အာယတ်တော်81မှာလေ့လာအဖာဘီဟာဒလဟာဒီသ်အန်တုမ်မုဒ်အီအဖာဘီဟာဒလဟာဒီသ်အန်တုမ်မုဒ်အီဘယ်လိုလဲအဲ့ဒီလူတွေကဟာဒီဂျမ်းမြတ်ကုရ်အာန်မှာပါတဲ့ဟာဒီသ်တော်တွေကိုတဲ့မထီမဲ့မြင်တဲ့ ကြသလားတဲ့မေးထားတယ်ဂျမ်းမြတ်ကုရ်အာန်ပါတဲ့ဟာဒီစ်ကိုမထီမဲ့နေလုံးနေကြသလားဝမ်းတော်မွန်တဲ့ဟိန္ဒူမင်းတို့အဲ့လိုပဲမထီမဲ့နေလုံးနေလားတဲ့ဘယ်ဟာလဲအဖဘီဟာဇလ်ဟာဒီစ်ဟာဒီကုရ်အာန်မှာပါတဲ့ဟာဒီစ်တော်ကိုမင်းတို့မထီမဲ့နေလုံးနေကြဆူရာနံပါတ် ဒီအာယတ်တော်36ဝါဘဒုလ္လာဝလာတုရှရီကူဘီဟီရှိုင်ဒီဒီထဲလားဝါဘဒုလ္လာဒါဝါနဲ့ခံရလို့တရားဆိုအိုဘဒူအတင်းတို့ ibadat လုပ်ရမယ် မွတ်စလင်တယောက်နဲ့အီဘာဒတ်လုပ်ဖို့တာဝန်ရှိတယ်အဲ့ဒီအီဘာဒတ်ဒီဘဒုကိုလုပ်ရမယ်အာဘဒုမောအလ္လာဟ်ကိုအီဘာဒတ်လုပ်ရမယ်အလ္လာဟ်ကိုအီဘာဒတ်လုပ်ရမယ်ဘာလဲအီဘာဒတ် إياك نعبد وإياك نستعين إياك نعبد ကျွန်တော်မျိုးတို့ဟာအလာရှိတဆူဒီကိုသာလေအဘာတက်လုပ်တယ်လို့ဆူလာဖာတီဟာမှာကျွန်တော်တို့ကတိပေးထားတယ်ဘယ်လိုအဘာတက်လုပ်လဲဒီယာကနာဘုကျွန်တော်တို့အလာအလာရှိနဲ့တဆူဒီကိုပဲအဘာတက်လုပ်တယ်ဝအိယကနစတာအီအလာပြဥပဒေကိုအသေးချာကျွန်းလွန်နာကဘဝအကောင့်ထဲပေါ်ပြီးတဲ့နောက် ကျွန်တော်တို့ရဲ့ဘဝမှာလိုအပ်ချက်အလားတစုပြီးထားမတော့ဘူးလို့လူညောင်မတော့ဘူးအတိပေးရတာတော့ဘာဆက်ပြောအလာဟိုအီဘာဒတ်လုပ်တယ်ဆိုတာအလာရှင်မြတ်တတ်မှပြထားတဲ့ကုရ်အာန်မှာပါတဲ့ဥပဒေများကိုယုံကြည်ပြီးတော့အဲ့ဒီတတ်မှတ်တဲ့အကိုင်းကုရ်အာန်ကလုပ်ဆိုတာတွေလုပ်မယ်ရှောင်ဆိုတာဟာတွေရှောင်မယ်ဆိုအားလုံးဒီအီဘာဒတ် ဤသူနဲ့မဆိုစကားကိုချိုချိုသာသာလှလှပပရင်ရင်ကြီးကြီးပြောခြင်းတွေဖြစ်ပါတယ်။အားကြောင့်လေဝကူလူလင်နာစ်ဟော့စနာမင်းတို့ဟာဘယ်လူသားစားမှုမဆိုစကားပြောရင်အင်မတန်ရီမွန်လှပတဲ့စကားပြောပါအဲ့ဒါလို့ရီမွန်လှပတဲ့စကားရည်ကြီးကြီးပြောခြင်းတွေဖြစ်ပါတယ်။အများကြီးရှိတယ်။အဲ့ဒါလို့အလာဝ်အီဘာဒတ်လုပ်မယ်ဆိုရင်အလာကတတိပေးတယ်။ဝလာ shay'a ဒီရှိတုံးနေတာမင်းတို့အလာကိုအီဘာဒတ်လုပ်ပြီးဆိုရင်တနည်းအားဖြင့်အလာပြဥပဒေကိုတာဝန်ကြီးပြုသောထားဆောင်မယ်ဆိုရင်အဲ့ဒီအလာရှင်မြတ်ကပတ်သက်တဲ့ကိစ္စမှန်တယ်များကိုဒါတွရှရီကူအတင်းရှရိတ်မလုပ်နဲ့အလာဥပဒေနဲ့တွဲဖက်ပြီးတော့မင်းတို့ဘာကိုမှဒီပါတဲ့မလုပ်ပါဘူး ဟုတ်တယ်မလားဟိုကျွန်တော်တို့အလားစစ်တာချနောက်တယောက်ချတာအဟမ်းချချဟုတ်တယ်မှန်တယ်ဒါဆိုရင်ကျွန်တော်စဉ်းစားပေါ့သူရှိုင်းအောင်လုပ်တယ်နော်အလားနဲ့ပတ်သက်လာညီတိတစုံတရာမှတွဲဖက်ပြီးမကြည့်တော့ဘူးပြောတာအဲ့ဒါလေးကိုကျွန်တော်တို့လေ့လာကြည့်အောင်ဒီနေ့အစ္စလာမ်ဘာသာဝင်မွတ်စလင်လောကတွေမှာ ကုရ်အာန်ဆိုင်ရာတွေယုံကြည်ပေမဲ့လို့အချို့အချို့တော့ဘောဟာရတွေသဘောတရားတွေကုရ်အာန်သင်ပြချက်တွေပေါ်မှာအယူဆတွေလို့ဆိုနော်ဝဲအောင်လဲလောက်ထားတဲ့လူတွေရရှိတယ်။ဒီမစဲတာလည်းကလည်းပြောကြတယ်ပဲ။နော်အဲ့တော့ကောင်းပြီ။ကျွန်တော်လေ့လာကြည့်အောင်။စူရာနံပါတ်၄ ဘာရက်တော်ကတော့လူကြီးမင်းများမှတ်လွယ်လိုက်90နဲ့ပူနော်စူရနမတ်၄အာရက်တော်90နဲ့ပူမှာအလောက်ရှင်မြတ်ကဒီဒီချီတာပြောတာယုံကြည်တဲ့လူတွေပြောတာကျွန်တော်ဒီအာရက်ပေါ်မှာဒီဒီချီတာလေ့လာဖို့ဝေဖန်ဖို့စဉ်းစားဖို့တာဝန်ရှိတယ်နော်ကုရ်အာန်အာရက်တိုင်းစကားလုံးတိုင်းကိုအသိရရှာလေ့လာစူးစားရှာဖွေဝင်နောက်လက်ခံပြီးမှယုံဖို့အလားတိုက်တွန်းတာအားကြီးအများကြီးတယ် ဆိုတော့ဒီမှာ50ပြမပြိကြအချိန်မောများတာကြောင်းဆူရာလေးအာယ59မှာပြောတယ်ယာအီယိုဟယ်လာ Granada ရန်တိုင်းပြောမှာယာအိဟလသီနာအာမနူအမှန်တရားကိုယုံကြည်တဲ့လူတွေအလားရှင်မြတ်နဲ့အလားရှင်မြတ်တမပြထန်တဲ့ဥပဒေစိကနဲ့ယုံကြည်တဲ့လူတွေအလားပါဘာတွေ့အောင်မောအတင်းတို့အလားပြဥပဒေမှန်တယ်များအားလုံးကိုအသေးချာနာဂာယ وأطيعوا الرسول အလာရှိမြတ်စီလွတ်တဲ့ရသုတမန်တော်ရဲ့ပြောဆိုတာလိုက်နာကြည်တုံးတာတွေကိုလည်းနာခံရမယ်ရှင်းတယ်အဲ့ဒီမှာတချို့အယူဆဘာဖြစ်လာလဲအလာကိုနာခံခြင်းဒီကုရ်အာန်တမန်တော်ကိုနာခံခြင်းဒီကုရ်အာန်မဟုတ်တဲ့ဟာတွေလို့ပြောလာမယ်ဆိုရင်လွဲတယ်ဒီကြတယ် ဝါသွေးကိုမုဟမ္မဒ်မပြောဘူးနော်ဝါသွေးကိုအခြားလူတွေမပါဘူးနော်ဝါသွေးကိုရဆူလ်တုံးတော်နော်အလ္လာဟ်ရဲ့ရဆူလ်ကနားထောင်မယ်အလ္လာဟ်ရှင်ရဲ့ရဆူလ်တမန်တော်အနေနဲ့ပြောတယ်လုပ်တယ်နေတယ်ထိုင်တယ်ကြင့်သုံးတာတွေကိုကျွန်တော်တို့လက်ခံဖို့ပါဝင်ရှိတယ်ကောင်းပြီဒါတော့မူတမန်တော်သည် တမန်တော်နဲ့ပတ်သက်ပြီးနာခံရမယ်ဆိုရင်တမန်တော်ပါလေသိသလားသိပါလေတမန်တော်သိတာပေါ့ဟုတ်ပြီတမန်တော်ရဲ့ဘဝတိဆောက်တဲ့စံပေးဟာသိရမယ်ဆူရာခုနဲ့အာယတ်တော်203ဖတ်ကြည့်ဟော أتبع ما أوحي إلي من ربي أما نبي تشيني هذا ခြေညာနဲ့ကဘာဘူးအတ္တဘီမာဟူဟီယာအီလိုင်ယာမင်ရောဘီကျွန်ုပ်ကိုစနစ်တရားပြည့်စုံပြုတော်တဲ့အလားရှင်မြတ်တမပြထားတဲ့ဥပဒေအပေါ်မှာကျွန်ုပ်တွေမသိအတ္တနဲ့ကျွန်ုပ်အခေချာဘဝချီတာလိုက်တာဘယ်ပေါ်မှာလဲမာဟူဟီယာအီလိုင်ယာမင်ရောဘီကျွန်တော်ဝေပြည့်စုံပြုတော်တဲ့အရှင်မြတ်ပြထားတဲ့ဝဟီပေါ်မှာကျွန်တော်ကျင့်သုံးတာ ဖာဘာတွေတိုက်တွန်းတာဖြစ်တော့မှာအခြားလူတွေတိုက်တွန်းတာဖြစ်တော့မှာဒါတမန်တော်စာဟုတ်အဲ့ဒီစာအဲလာ وَأُولِي الْأَمْرِ مِنْكُمْ ဒါကတော့ကျွန်တော်အသေးလေးရှင်းပြသဘောတော့ပြအလာရဲ့ဥပဒေနာကမယ်အလာလွတ်တယ် Oh. සනේ රසල් තමන්ව සනේ අචනပြောပြီးနော်စူရာပနဲ့အားရတော့နိုင်ငံတော်မှရှိတယ်ဝတီမဟုတ်တော့သမန်တော်ဘယ်တော့မှမချင်းတော့မုဟမ္မဒ်အနေနဲ့သွားမယ်စားမယ်တောက်မယ်လုပ်မှာလည်းတာကိစ္စဒါအားလည်းဒီကိစ္စအားလည်းစကားပြောတာအားလည်းပြောမယ်စုံမှုစားမယ်ဟုတ် وأولي အဲ့ဒီအပြင်တို့ယုံကြည်သူတွေအလက်ကပညာရှင်တွေတကယ်ဂုဏ်ကြီးရှိပုဂ္ဂိုလ်တွေလူကြီးလူကောင်းတွေသူတို့ရဲ့ပြောဆိုချက်တွေကိုလည်းအတင်းတို့နာခံရမယ်ဟုတ်အဲ့ဒါကိုပညာရှင်များတနည်းအားဖြင့်အတင်းတို့ကိုအုပ်ချုပ်တဲ့လူတွေရဲ့မိန်းတာ ဟုတ်အဲ့ဒီနေရာမှာအလာကတပ်စီလုပ်ထားတယ်ရှင်းကြတယ်ဘယ်လိုဟာလဲပြောပြတဆက်ပြော فإن تنازعتم في شيء အကယ်၍များအသင်တို့ရဲ့ပညာရှင်တွေလူတွေအကြီးအကဲတွေဆုံးဖြတ်ချက်တော်မှာအငြင်းပွားမှုတွေဖြစ်လာမယ်ဆိုရင် ပြပတ်တာပိတာပြပတ်တာပိတာမဟုတ်ပြပတ်တာဟာရမ်ပြပတ်တာဟာရမ်မဟုတ်တာဒီလိုများကြားမှာငါ့ကိုခံပြည့်ရှံပြပတ်ဘာလဲလောကမှာကွဲလက်ချက်ရှိအဲ့ဒါလိုကွဲလက်ချက်ရှိလာရင်ဘာလုပ်ရမလဲလို့ဒီအလားအလားကသိပြီးတယ်ကွဲလက်ချက်ရှိမှာပဲရှိမှာအဲ့ဒါလိုကွဲလက်ချက်ရှိလာမယ်ဆိုရင်တဲ့အလားကညွှန်လိုက် فرضوه إلى الله والرسول အဲ့ဒီကွဲလဲချက်တွေရှိလာရင်အဲ့ဒီလူတွေကွဲလဲချက်တွေဘသူရဲ့တင်ပြချက်ဘသူရဲ့ဆုံးပြချက်ဘသူရဲ့တင်ပြချက်ကမှန်တယ်မှားတာကိုတဲ့ဖော်ရတူဟွေလောက်မောအလာပြဥပဒေနဲ့ကြိုက်ကြည့်လိုက်ပါကိုရမ်းနဲ့ကြိုက်ကိုရမ်းနဲ့လွဲနေအဲ့ဒါကိုဖယ်လိုက်ကိုရမ်းနဲ့ကြိုက်နေတဲ့အဆုံးပြဆိုလက်ခံ ဆက်ပြောဘုရားမှာမတွေ့ရင်ပေါ့ဘုရားမှာမတွေ့ဘူးဆိုတာမရှိရရှာကြည့်ရှိကိုဘုရားပြောတာတင်ပြမယ်ဒီပုံရှင်အားလုံးရှင်းထားတွေ့မှာပါရှာကြည့်ပါဟုတ်ပြီ ဆိုတာကကုရ်အာန်ရဆူစီရဆူရဲ့ဆုံးမချက်ယူပါဆိုတော့ဒီဟာလို့ပြောတယ်။ဒါရယ်ဟာဒီစ်လို့ပြော။ဟုတ်တယ်လေဟာဒီစ်။ဒါဘယ်လိုဟာဒီစ်လဲ။တမန်တော်ဟာဒီစ်ကိုပြောတာလေ။လူတွေကပြောတဲ့ဟာဒီစ်မဟုတ်ဘူး။တမန်တော်ပြောတဲ့ဟာဒီစ်ကောင်းပြီ။အလ္လာဟ်ရဲ့ဥပဒေနဲ့အလ္လာဟ်ထံပို့ပြီးရင်ရဆူလ်ထံပို့လို့ဘာဖြစ်လို့ပြောလဲ။ အလ္လာဟ်ရဲ့အဆုံးဖြတ်ကိုကျွန်တော်တို့စီလာတော့ဘယ်လူသားစီလာတာတမန်တော်မုဟမ္မဒ်ဆလ္လာလောဟ်အလိုင်းဝဆလမ်ကိုရောမြတ်ကိုပဲလာဒါကြောင့်မို့အဲ့ဒီအလ္လာဟ်ရဲ့အဆုံးဖြတ်ကိုလိုချင်တမန်တော်စီမှာရှိတယ်တမန်တော်စီသွားလို့ပြောတာဒါဆိုရင်တမန်တော်မြတ်ဟာသူစိတ်ကြိုက်သူစကားပြောတာတမန်တော်အနေနဲ့ဘယ်တော့မှသူစိတ်ကြိုက်မပြော မိုဟာမက်အနေနဲ့ပြောရင်ပြောဟုတ်မလားအဲငါသမီးနဲ့ဒီလိုကတော့ငါပစိုးလေးပြောငါဒီချိုးဆက်ပြပလေးပြပါဒါကတမန်တော်နေနဲ့ပြောတာဒါသူ့ရဲ့သူ့ရဲ့ဆော်ပါလေလားဒီကဘာပြီးတော့ဒီကောင်းကြလားအဲဘယ်လိုအဆင်ပြေလဲဘာလိုက်ကြလဲအဲ့ဒါမှာတမန်တော်အနေနဲ့ပြောခြင်းမဟုတ်ရင်ကျွန်တော်တို့မဆိုင်တမန်တော်အနေနဲ့ပြောတာကိုပဲဆိုင်အဲ့တော့တမန်တော်ဒီစကားပြောပြီးတမန်တော်အနေနဲ့ပြောခြင်း ပြင်ပစကားဘယ်တော့မှမပြောဆူရာ53အာယတ်တော်3 4ဖတ်လိုက်ဝမာယန်တွေကိုအန်လ်ဟာဝါအင်ဟူဝါအီလာဝဟယူယူဟာဝမာယန်တွေကိုအန်လ်ဟာဝါတမန်တော်အနေနဲ့ဆိုရင်တော့တဲ့သူဒီဘယ်တော့မှအနှစ်သာရမရှိတဲ့နော်စကားမျိုးကိုဘယ်တော့မှသူပြောမှမဟုတ်ဘူး သူစိတ်ဆန္ဒနဲ့မှရှိတဲ့စကားလည်းသူပြောမှာမဟုတ်ဘူး။ဘာပြောမှာ။ in huwa illa wahyun yuha ။ wahyun ဆိုတာဝါဟ်ဝဟီကိုသူပြောမှာ။အဲ့ဒီဝဟီဘယ်လိုဝဟီ။သူရဲ့ထံကိုအလားရှင်မြတ်ချပေးခြင်းခံရတဲ့ဝဟီကလွဲရင်တဲ့သူဘယ်တော့မှဘာစကားမှမပြောဘူး။အဲ့တော့အလားလို့ ဘုရောသူအီလောက်လာဝါရဆူဆိုတာအလတ်ဥပဒေကအလတ်ဥပဒေကဘလူးမှာရှိတယ်တမန်တော်ကြီးမှာရှိတယ်အဝိဇ္ဇာကြီးမှာရှိမလားမရှိဘူးအဲ့ဒါတော့မင်းတို့အလတ်ဥပဒေနဲ့ဆုံးပြမယ်ဆိုရင်အဲ့ဒီအလတ်ဥပဒေဒီတမန်တော်မှာရှိတယ်အဲ့ဒါတမန်တော်တော်တမန်တော်ဆုံးပြဟုတ်ပြီဆူရာနံပါတ်5အဲ့တော့69လေးလာလိုက် يا أيها الرسول balli ma unzila ilayk မတော်ယာအိဟောရဆူအောအလာရှိမြတ်ဆေလို့ရဆူတမန်တော်ဘယ်လေဘယ်လေဘာလဲဘယ်လေတပလိလို့ခိုင်းတပလိလို့ပါတပလိဆိုတာပါမိမိမှာရှိတဲ့အတိတ်ကိုပြန်ပြီးတော့တဆင်ပို့ချပြန်ပြန်ဟောတာ ပြန်ပြီးတင်ပြပြန်ပို့ချတာ W တမန်တော်များရဲ့အကြီးဆုံးလောက်တာ W ဒါပေမဲ့လို့တမန်တော် W ဒီပါလေတမန်တော်ဘာကို W လောက်သွားလဲဘယ်လေမာအွန်ဇီလာဒီလိုက်ကမေရဘေအတင်းကိုပြည်သူပြည်တော်ကအလာရှင်များရဲ့အထံတော်မှာအတင်းထံကိုချပေးတဲ့ဝဟီကိုအတင်း W လောက်သွား တမန်တော်ရဲ့တပလိလုံသားမှာကုရ်အာန်ပြင်ပကစကားဘယ်တော့မှမပြောဘူးပြောမလား وإن لم تفعل فما بلغت الرسالة အကယ်၍ငါချတဲ့ဝဟီတိုင်းမင်းတပလိမလုပ်ဘဲမင်းလုပ်ချင်တာလုပ်မယ်ဆိုဖမဘလက်တရိဆာလာမင်းငါရဲ့ရဆူစင်ကမင်းဖြတ်တယ်ကြည့်ပါချင်း Allah yasifuka minan nas ဘာရှိမြပြတာလဲဥပဒေကုရ်အာန်နဲ့စနစ်ကိုမေတ္တာပလိလုပ်လို့ဟောလို့ပြောလို့ကြင့်သုံးလို့အကယ်၍ညာလူတွေဘက်ကနေတော့အသိကိုတခုခုအန္တရာယ်ပြုမယ်ဒုက္ခပေးမယ်ဆိုရင်ဝါလောယဆွီမူကမီနန်နာစ် အဲ့ဒီလူတွေပေးတဲ့အန္တရာယ်ဒုက္ခအလုံးကနေအလာကိုယ်တိုင်အသိကိုကဲ့တယ်တောင်းယူလိုက်တယ်ဒါတော့ကျွန်တော်တို့သိတဲ့တမန်တော်ကျွေးရက်ခံတယ်ဘယ်လာလဲလို့မသိဘူးအလာတာဝန်ယူရတဲ့တမန်တော်ဘာကိစ္စရက်ခံစီရမှာဘာကိစ္စတော်ကျွေးရမှာဟာဘုရားဘောလေးပြကြတယ် ဆိုတော့တမန်တော်ရဲ့ဘာတိဆောက်တဲ့စနစ်အဲ့တော့ဖရဒူဟူအီလာလောဝရဆူဆိုရင်မင်းတို့လူတွေထဲမှာပညာရှင်ထဲမှာကွဲလွဲတဲ့စနစ်တွေအငင်းပွားမှုတွေဖြစ်လာရင်အဲ့ဒီအငင်းပွားမှုတွေကိုတဲ့ခဏလေးဘေးမှာခဏလေးထားထားပြီးတော့အလားအဝိတွေနဲ့ဆုံးဖြတ်တာအဲ့ဒီအလားအဝိတွေဘယ်ရရမလဲဘယ်မှာလဲအလားအဝိတွေဘယ်မှာသိရမလဲ တမန်တော်ခေတ်မှာတမန်တော်စီပဲသွားအောင်ဒါတော့ဖလို့သူအလုံးတော်လာရဆူလူအလတ်တမန်အလတ်တမန်လေတာကူမဘိုင်းနန်နတ်ဘီမာအရောတမန်တော်အသိန်းဒီအတိတက်တာမှာလူနဲ့လူပေါင်းကြီးမှာဖြစ်ပေါ်လာတဲ့ကိစ္စတွေကိုအသေးဆုံးပြလေတာကုန်အသေးဆုံးပြလို့ဆို ယ်လိုဆုံးဖြတ်တမန်တော်ကတော့ဘယ်ဥပဒေရှိဘာချမ်းရှိသူကြီးမြတ်သိပါလားရှိသလားတန်ကြီးကြမ်းတဲ့အတွေ့အကြုံတမန်တော်ကမှရှိသလားကျွန်တော်တင်ရှိယနေ့အစ္စလာမ်ဘာသာရေးလောကမှာဟိုတမန်တော်မတိုင်တရားကျမ်းတယ်တော့မဆိုင်ဘူးတမန်တော်ကိုယ်လူပြီးတောက်ပဲပေါ်တဲ့ကျမ်းတယ်အဲ့ဒီအချိန်တော့အုံးမှမရှိဟုတ်ပြီအဲ့တော့မင်းဘယ်လိုဆုံးပြရမလဲလေတာအကုန်မင်းဆုံးပြရမယ် ဘယ်လိုဆုံးပြမလဲဒီမှာအရောခုံပေါ့ဒီမှာအရောကက်လာအလာရှင်မြတ်ကအတိတ်ကိုဘယ်လိုညွှန်ကြားတယ်အလာညွှန်ကြားတဲ့အတိုင်းအတိတ်ဆုံးပြသူတဘောလူဆုံးပြပြီးရှိဟုတ်အဲ့တော့ကျွန်တော်တို့သိထားဗုဒ္ဓကျမ်းမြတ်ကိုလက်ခံတယ်ဆိုပေမဲ့လို့ ဝရမပါရှိတဲ့အာယတ်တွေသဘောတရားတွေဆိုကိုသဘောပေါက်မှုလွဲမှားတယ်အယူဆလွဲမှားတာပေါ်မှာကျွန်တော်ကတိတွဲနေတာအဲ့တော့ကျွန်တော်တို့ကအလာညွှန်ကြားတဲ့အတိုင်း follow the way လောက်ပါဝါရဆူတယ်အလာဥပဒေဖြစ်တဲ့တမန်တော်ဟောခဲ့တဲ့ဟာဒီကုရ်အာန်နဲ့ဆုံးဖြတ်တယ်အလာရှိမြတ်ကအရာခတ်တဲ့ကိုအကျွမ်းမဲ့ပြီးဒါကျွန်တော်လက်ခံကြ တုံးတိဟိုကဲမဲ့ဖြစ်ပြီးဘာတွေဖြစ်မလဲလဲပြောပြခဏမအဲ့ဒီညာရှိဟိုလိုတဲ့နှစ်တောင်း6000လောက်ကဘာတွေဖြစ်ခဲ့လဲခဏမလက်ရှိတက်တာမှာဘာတွေလောက်အောင်ပြင်မယ်ဘာတွေလောက်ရှုံရှုံမယ်ဒါမှအနာကနှစ်သားမောင်မြောက်တော့တာမှာဘာလို့ဖြစ်မလဲတော့ဘာလို့လဲဘာလို့လဲဟုတ်အလားရှိမြတ်ကအကျွင့်မဲ့ပြီးတယ်ဒါမှမဟုတ်ကျွန်တော်တို့ခေတ် တောက်လျှောက်ခေအဆက်ဆက်ကြံမဲ့အထိလူဒန်းသားတွေအလာကသတိပေးထားတယ်အာယတ်အဲ့ဒီအာယတ်ကစူရာနမ25အာယတ်တော်30 وقال الرسول يا رب إن قوم اتخذوا هذا القرآن ဟာရဲ့ကလည်းအတိပဲကောက်တာအမျိုးမျိုးဝယ်ကြအဲအဲဒါပြည့်လို့ရှိတယ်ဝယ်လွယ်ခြင်းဒီရာမတ်တော့မဟုတ်ဘူးအလာလာပြောရတာနော်ဝလာတဖရကူမင်းတို့မပွဲရဘူးပြောရတာနော်ဟုတ်ပြီဒါဆိုရင်အလာကဘာမှလူသားသူကဲမတောင်ဖြစ်တော့ဘာမှလူသားတွေကို ကျိုးတည်ပြီးတော့အတိပေးလိုက်ဓမ္မနမြဟာတဲ့ကြာဘက်မှာအလားရှိဘက်ကိုရှောက်ရှောက်ကျွန်တော်သိတာကကဲမယ်လို့သိတာအဲ့ဒါတော့ကျွန်တော်ပြောတာမတွေ့ရှောက်လွယ်ချက်တင်မယ်ဟောကောလာရဆူဓမ္မနဝအလားရှိဘက်ကိုရှောက်လိုက်တယ်ရတော့ဟောဒီပြေတော်ဗာမျက်နှာရှင်အင်နာကောမေတခေရောတခါလူ zel Quran chana nonglai di hali chana uksu di hali asi ya chabe no re hali Quran jamya ko yakhan tha ja wa wonda si ya tamana tha pa lai chana ya uksu di chana nonglai di hali de di Quran jamya ko 哎，大哈如是了。 အခါဇူမဟုတ်ဘူးနော်အခါဇူဆိုတာကမရေမရကိုင်းတာအတခါဇူဆိုတခါရစနစ်တကြလက်ကလွတ်ထွက်မသွားအောင်တည်တည်ချာချာကိုင်းတွေ့ခြင်းကိုပြောတာဆိုလိုတာကလက်ခံအသေးချာလက်ခံဟုတ်တယ်မဟုတ်ဟုတ်ကဲ့မှတ်ချက်ပြီးအဲ့မှတ်ချက်ကပြောတာအဲ့ဒီလူတွေကိုရံကြမ်းမြတ်ကိုအသေးချာလက်ခံပြီးတော့ဘာဖြစ်သွားလဲတဲ့ mahjura mahjura ဖြစ်တယ်အဲ့ဒီ mahjura မှာကျွန်တော်တို့အိရှာချုပ်ပဲကြ mahjura အဘိစာပြည့်တဲ့ဘောကြီးနဲ့ hijrat ကစား hijrat ကျွန်တော်သိတယ် hijrat ဆိုတာတမန်တော်မက္ကာကမဒီနာကို hijrat လုပ်တယ်ဆိုတော့ဘာပြောတာနမလို့မက္ကာကမဒီနာကိုပြောင်းသွားတာပြောင်းရွှေ့တယ်တနည်းအားဖြင့်စွန့်သွားတယ် ကျွန်တော်တို့ကဒီဟာကိုကြည့်တဲ့အခါကျတော့ကျွန်တော်နားလိုက်နေတာဟာဒီကိုရာကိုအသေးချာလက်ခံပြီးမှမဟာဂျူလာဖြစ်သွားတယ်သူတို့ကယုံကြည်လက်ခံနေစီမှာတော့သိကြတယ်သူတို့ဘဝတည်ဆောက်တဲ့လိုက်နာကြင့်တော်မှကိစ္စတွေပါတဲ့မဟာဂျူလာဖြစ်သွားတယ်တဲ့အဲ့ဒီကိုရာကနေကိုယ့်ဘက်ကိုပြောင်းသွားတယ်ဘယ်ဘက်ကိုပြောင်းလဲကိုပြောင်းလို့ကိုသိမှာဘယ်ဘက်ပြောင်းလဲ ကျွန်တော်ကတော့ဘယ်မှမပြောင်းလို့ကျွန်တော်မသိဘူးเนาะပြောင်းတဲ့လူသိမယ်သူဘယ်ပဲပြောင်းအောင်စွန့်လို့ထားတယ်လို့ဘာသာပြန်ဆိုကြည့်သည်မမှားဘူးကျွန်တော်မကြိုက်ဘာလို့မကြိုက်ကုရ်အာန်ကိုစွန့်ထားတယ်ဆိုကျွန်တော်တို့အားလုံးဟေးငါတို့ကုရ်အာန်ကိုဘယ်တော့မှမစွန့်ပါအားဒီမှာဖတ်ရမ်ဇာလာတလာလုံးဖတ်မတာဖြစ်ရင်ဖတ်ဟုတ်လားဖတ်ပြဖိုင် ရဘူးပြောင်းသွားတယ်ကျင့်သုံးတဲ့ချိန်မှာကုလားမပါဘူးဘဝတရားပါအဲ့တော့ကျွန်တော်တို့အဲ့ဒီအုပ်စုမှာမပါစီခြင်းလို့အလာကကြိုးပြီးတတိပြီးတယ်ကျွန်တော်တို့ကုလားကိုလက်ခံရင်ဒီမှာပဲ Odokolo fi sel me kafo အစေတို့အစ္စလာမ်ကိုလက်ခံပြီးဆိုရင်အပြတ်လုံးဝယာလုံးပြည့်လက်ခံပါနော်ဒါတော့ ဗရံကြားမြတ်ကိုလက်ခံလို့ဆိုတာဟာကြားတော်မြတ်ကြီးကိုယိုသေးလေးစားကိုင်းဆိုင်ပြီးတော့တန်ခါရှင်းရှင်းကိုင်းတွေပြီးလက်ခံတာကကောင်းတယ်အဲ့ဒါတော့မရဘူးဗရံကြားမြတ်မှာတတ်မှပြထားတဲ့အလောင်းရှင်မြတ်တတ်မှတ်တဲ့လမ်းစဉ်ဥပဒေဗရံနဲ့ညွန်ကြားချက်တွေကိုပါလက်ခံပြီးလိုက်နာကျင့်သုံးဖို့လိုတယ်ဆိုတာကိုကျွန်တော် တင်ပြရင်လည်းကျွန်တော်ပထမပုံပါပါပဲဒီလိုစမီလာဟ်ရာမန်ရာဟီမ် إنما المؤمنون الذين إذا ذكر الله وجلت قلوبهم وإذا تليت عليهم آياته زادتهم إيمانا وعلى ربهم يتوكلون. سورة الشيخ آية အလရှင်ဘက်ကိုယုံကြည်တဲ့မုမင်ဆိုတာလေတဲ့ဣဒါသုမေရောမောဝဂျီလက်ကုလုဘောအလရှင်ဘက်တမပြတဲ့ဥပရိကလမ်းမြတ်ဖြစ်ပေါ်မှာသူတတိယလိုက်လဲဆိုသူဘာဖြစ်လာမလဲဝဂျီလက်ကုလုဘောသူတို့ရဲ့ယုံကြည်တဲ့တရားပြုတ်ရှားလာပထမအမတ်တမန်ကြီး အလားဥပဒေနဲ့တိတော့သူဒီဟာငါသာလောက်ရမယ်ဟာငါသာရှောင်ရမယ်ဆိုတဲ့သူ့ရဲ့ရင်ခုန်လာမယ်ပေါ့နော်သူစိတ်ဝင်စားတယ်သူ့ရဲ့ဝိဒါတုလျတ်အလဟင်အာယာတူဇာတတ်ဟွမ်အီမာနာအဲဒီမုမင်တွေယုံကြည်တဲ့လူတွေကိုအလ္လာဟ်ရဲ့ဥပဒေကုရ်အာန်ကိုသူတို့ရှိမှဖတ်ပြလိုက်ပြီဆိုရင်တဲ့ ဇာဒတ်ဟောမီအီမာနာသူတို့အီမန်တွေကတိုးဝါလာလိုက်မယ်ဘာကိုဖတ်ပြမှအီမန်တိုးမှလဲကုရ်အာန်ဖတ်ပြမှာဝိဇာတူလီအလိုင်အာယာတူအလာရှိမရဲ့အာယတ်တော်တွေကိုဖတ်ပြခြင်းခါရတာကမှာတဲ့ဇာဒတ်ဟောမီအီမာနာသူတို့ယုံကြည်တယ်ယုံကြည်တဲ့တိုးလာပါဖြစ်အလာရဲ့ဥပဒေယုံကြည်တဲ့တိုးလာပြောတာနော်တခြားတွေတိုးလာမလားစိတ်ညစ်လား ဒါကျွန်တော်တို့လည်းခံစားခဲ့ရအဲ့တော့အလိုက်ရဲ့ဥပဒေကိုဖမ်းရနေခါမှာယုံကြည်တဲ့တိုးလာပါဖြစ်ဝါလာရောပင်ရတဲ့ဝက်ကလူသူတို့ပြည်သူကအလားရှိပါမှာသူတို့ကအာပိတိကိုတိုးလာဟုတ်အဲ့ဒါကြောင့်ကျွန်တော်တို့တွေကကုရ်အာန်ကျမ်းမြတ်ကိုလက်ခံယူခဲ့ကောင်းပြီမယ်ကုရ်အာန်ကျမ်းမြတ်မှာပါတဲ့စီကံကျက်ဥပဒေလမ်းညွှန်ချက်ပြဋ္ဌာန်းချက်တွေ လက်ခံပြီးလိုက်နာကျင့်သုံးလို့အထူးပြောရတယ်။ إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ရှင်မြတ်ရဲ့ခိဆက်ဆက်ကစေလွတ်ခဲ့တဲ့နဗီတမန်တော်များနောက်ပိတ်ဆုံးတွေ့တော်မူခဲ့တဲ့တမန်တော်မုဟမ္မဒ်ဆလ္လာလာဟ်အလိုင်းဝါဆလမ်ဆိုတော်မြတ်အားလုံးတမန်တော်များအပေါ်မှာအလရှင်မြတ်ရဲ့ကောင်းကြီးမင်္ဂလာပြပြပေးအောင်ဆုပါအာမင်၎င်းတမန်တော်များအားလုံးနဲ့တပါး၎င်းတို့မိသားစုဝင်များအပေါင်းအသင်းများဆွေမျိုးသားချင်းများအပေါ်မှာလည်းအလရှင်မြတ်ရဲ့ကောင်းကြီးမင်္ဂလာပြပြပေးအောင်ဆု အစ္စလာမ်သာသနာအတွက်အခြားဘာသာဝင်များလည်းမိမိတို့ရဲ့စစ်မှန်သောသာသနာဝင်တွေဂျိုးမအားထုတ်သူများအားလုံးတို့ပေါ်မှာအလာရှိမြတ်ရဲ့ငြိမ်းချမ်းတာမျိုးတယောက်အလာရှိမြတ်ရဲ့အဖန်ဆင်းကလူသားများအားလုံးအပါဝင်တက်ရှိလောကအားလုံးပေါ်မှာလည်းအလောင်းရှိမြတ်ရဲ့ကောင်းကြီးမင်္ဂလာကပြားတယောက်အာမင် ကမ္ဘာလူသားစုတရားလုံးနဲ့တကွာ၎င်းတို့ရဲ့မိသားစုအားလုံးဘဝတည်ဆောက်တဲ့စနစ်မှာလိုအပ်တဲ့ကောင်းကြီးမင်္ဂလာအပြားပြားကိုလည်းအရှင်မြတ်ချီးမြှင့်ပြီးတော့အာမင်ဝဲလုံးတည်ဆုံးခဲ့ကြပြီးတော့သူများအားလုံးအပေါ်မှာလည်းအလိုက်ရှင်မြတ်ရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့အတူအရှင်မြတ်ချီးမြှင့်မဲ့ဂျန်တက်ဝေးပုံသားတို့ဝေရောက်စေတော်မူပါအာမင်ကျွန်တော်ဒီနေ့စာလေးကိုရှိပါရဲ့ ကျွန်တော်တို့59ဆုတောင်းပြီးအစ္စလာမ်ဘာသာနဲ့73နှစ်ကဖွင့်လှစ်ထားတဲ့ကုရ်အာန်အသိပညာပြန်ပွားရကိုဘောပကကျွန်တော်အချို့ရေးအဖွဲ့ကတာဝန်တွဲပေးရတာလျောက်ကျွန်တော်ကုရ်အာန်သိပညာပြန်ပွားရေးနေနဲ့ကုရ်အာန်ပို့ချမှုအစီအစဉ်ကုရ်အာန်ကျမ်းမြတ်ကိုဖတ်တဲ့အစဉ်ကနားလည်တဲ့အစဉ်ရှင်းလင်းနိုင်တဲ့အစဉ်နော်တရဂျူမာတက်ဖ်စီတာဝီလုံနိုင်တဲ့အထီးကို နှစ်ပေါင်းများစွာတဲ့ကတင်ကြားခဲ့တဲ့စနစ်ကကျွန်တော်တို့မှာရှိပါတယ်သက်ဆိုင်ရာဆရာတွေလည်းသူတို့ရဲ့တာဝန်တွေတော့တင်ကြားပေးနေတယ်ကျွန်တော်တို့ရမ်ဇန်လမြတ်မှာယာယီခဏပိတ်ထားပါတယ်မချောင်းတော့မနေ့ဖျားစပြီးတော့စနေတနေ့ကလေးကိုပုံမှန်အတိုင်းဆက်လက်ဖွင့်မယ်ဆိုတာကိုမင်္ဂလာသတိကောင်းပေးရပါတယ်ဒါမဲ့တောက်ကြပုံပါကိုမူတီဦးဆောင် BSC ကနေခွတ်ပါဟောကြားမယ် تبيان إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم واشكروني ولا تكفرون